အစိတ်ငါးရင်းကြီးကအဲစိတ်စေချာနာရုပ်တွေပြတ်သွားအဲဒီစကားလေးကိုမူတည်ပြီးတော့စိတ်ရှင်ချနာရေးအတွက်ဘုရားမြတ်စွာကသာသနာ့ဘောင်မပြောတဲ့ယဟန်လေးတစ်ပါးကိုရှောက်ကြည့်ပြီးတော့ စိတ်ရဲ့သဘာဝကြီးပေါ်ပြပြီးဒီစိတ်ကိုထိန်းသိမ်းဆောက်ရှောက်ဖို့သာသာလေးဘုန်းနဲ့ဆုံးမသွားတာပါဒီအမြတ်သားဟာအမနာတတ္တတရားကောက်ပါတယ်သူကိုယ်ပဲဆရာရဟန်းကလည်းပဲအမြဲတမ်းတော်ရှိပါတယ် ကုရမေစွာသာသနာနဲ့မရင်းနှီးသေးတဲ့ပုဂ္ဂိုလ်တွေတိတ်ကြီးကျယ်ကျယ်ဝင်လေးတဲ့ဉာဏ်ကြချက်တွေမပြုတ်လို့သေးပဲနဲ့လွယ်လွယ်ကနေပြီးတော့ဗောလေတဖြည်းဖြည်းသူ့ကိုကျင်းတဲ့အပိုင်းရှိဗောလေပြိယတမျိုးနဲ့ခေါ်ဆောင်သွားတာ သူ့ရေချက်ကလည်းကောက်ပါလေဒီအမျိုးသားရဲ့ရေချက်ကလည်းဒီကံမေဒုက္ခသောမုစလကာရဏတတိသဆိုတဲ့ဓာရီဟာပြီးတော့ဗန္တိအဟံဒုက္ခမုတ်တိဒုက္ခမောဒီကံမေဒုက္ခသောမုစလကာရဏ ကတိသသာဝအရှင်ဘုရားရဲ့တပည့်တော်ဟာဆင်းရဲဒုက္ခတွေကလွတ်ရောက်လိုပါတယ်တဲ့တပည့်တော်အာဆင်းရဲဒုက္ခလွတ်ရောက်ကြောင်းနိနာကောင်းလေးဟောကြားတော်မူပါတဲ့ဒီသေးပါပေါ့လေဆိုလိုက်ရင်ကျေးပါတယ်သူတောင်းဆိုတဲ့ပန်ကြားတဲ့အချက်ကြီးရတော့ပဲအမှန် ဖြစ်တော်ပါလေသူဟာတထေသားတယောက်ပဲတထေသားတယောက်ဆိုလို့ရှိရင်အခုခေတ်ကအစကရာရာပေါ်ဒီကျင့်ဝင်ရှိနေလို့ရှိရင်လူသမျှရရတယ်လို့ပေါ့ကာမဂုဏ်အာယုလေးအစုံရနေတာအင်းအာယုကာမဂုဏ်အနအာယုအတန်အာယုကာမဂုဏ်အနအာယုကာမဂုဏ် အရသာအာယုကာမဂုဏ်နဲ့အထိတွေ့အာယုကာမဂုဏ်ကိုသုံးအောင်ရနိုင်တယ်လို့ဟိုခေတ်ကလည်းပဲသူခင်တဲ့သူသူ့အခြေအနေနဲ့သူရနိုင်တာပါပဲအဲဒီတစ်မျိုးပြီးတစ်မျိုးကြောင်းလဲပြီးတော့ကိုယ့်ဘဝကိုချုပ်ချင်နေတဲ့ခေတ်ပါပဲစိတ်တိုင်းရဖြစ်နေပါလေကာမဂုဏ်ဘက်ကတော့ ဒါပေမဲ့လို့သုတ္တနာမှာတော့ဘယ်လိုလူမှုပြဿနာတွေဖြစ်နေလဲဆိုတာတော့မသိရဘူးပေါ့လေကြည့်ကြတဲ့ပြဿနာတော့ပုဂ္ဂိုလ်မပေါ်ဘူးတနေ့ကလည်းဒီကာမဂုဏ်တနေ့ကလည်းကာမဂုဏ်တနေ့ကလည်းဒီကာမဂုဏ်ဆိုတော့ကြာတော့ကာမဂုဏ်ခံစားရမှာရိုးပြီးတော့ဤပြီးတော့ညည်းတာကိုပေါ်ပါတော့ တကယ်ဒီထဲမှာလည်းပဲကြောရှင်ရောက်နှစ်သာရဆိုတာပါလေနှစ်သာရမရှိဘူးဆိုတာလည်းကောင်းနားလည်းသွားပါတယ်အဲ့လိုပုဂ္ဂိုလ်မျိုးကိုနိဗ္ဗာန်လမ်းပြကြည့်ရတာလည်းပဲရှင်းလို့ရှိရင်အမှန်ကောင်းပါတယ်သူလည်းပဲကျောက်တော်ကြီးရဲ့ မြေချားရေချားကိုလေမိုင်မုံမြားဆိုအဝိလံတဲ့နေရာဌာနကသိပ္ပပညာကြီးသုံးစားပြီးတော့ဒီလိုအစဉ်တန်မြင်မာတဲ့နေရာဌာနကသစ္စာရာရာယုတ်ထုပဲမှာအစဉ်တန်နေနေတဲ့ညမပြီလာရောက်ပြီးတော့အခုလိုသတိဆောင်ပါရတရားကြီးအထောက်အထားဟာလက်ရှိလူချမ်းသာနဲ့မလုံလောက်သေးဘူးဆိုတာ ကောင်းကောင်းကြီးသိရှိကြလို့ပါလေမရောက်အဆုတယ်လို့ဘုရားတော်ဒီတိုင်းပဲတွေ့ထားပါလေဘာဖြစ်လို့လဲဆိုတော့ရေလည်းအဆုလို့တရားတော်ကြီးကြည့်မြင်ကြည့်ပြန်သွားတဲ့အမျိုးသားမျိုးလုံးယောဂီတွေသူတို့မေးကြည့်တဲ့အခါအခုတိစ္ဆာဘာဝနာတရားကြီးဒီနောက်လောက်အဆုပြီးမှလေတတ်ထိုင်တတ်သွားတယ်သာသာတောက်တတ်သွားတယ် အခုမှသူတို့နေစရာအိမ်လည်းပဲရသွားတယ်မြန်မာပြည်အကောင်းဆုံးဆက်တော်ဟာလက်တွေ့ပြိစ္ဆာဘာဝနာတရားပါပဲလို့ဒီလိုမှတ်ချက်ချသွားပါတယ်အဲဒီပုဂ္ဂိုလ်ကသူ့အတိုင်းတော်နဲ့သူကာမဂုဏ်ချမ်းသာဒီကာမချမ်းသာကြီးရနေတဲ့ပုဂ္ဂိုလ်တွေပဲဒါပေမဲ့လို့အဲဒါဟာတကယ်အေးချမ်းမှုမပေးနိုင်ဘူးဆိုတာကော သိနာလေကြပါလေ။အဲဒီလိုစဉ်းစားတတ်ပြီးတော့တကယ်ချမ်းသာနဲ့ချမ်းသာစိတ်ကိုယ်လေးလာရောက်ပြီးတော့ရှောက်ဖွေလို့သူတို့လိုတဲ့အဖြေလေးတွေရရှိတော်တဲ့အခါစိတ်ချနာတော်ကြပါလေ။အဲဒါကူလာရောက်ပြီးတော့အထောက်ကြတဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့လိုပဲရည်ရည်လေးလေးဒီဆိုင်အကျိုးဒီနားလည်းပြီးတော့နည်းနည်းနုံးနုံးနဲ့တံပိုးထားပြီးတော့ စိတ်စီဆက်ဆက်ပေါ့လေမနစ်လိုက်အောင်လို့ကျိုးစားအထက်အထုကြဖို့လိုပါတယ်တချို့ယောဂီတွေတောင်းကြည့်မြောက်ကြည့်ဆိုတာဒါလေးတွေရှိအသွားလာလှုပ်ရှားရလည်းပဲဉာဏ်ဆန္ဒလေးတွေတွေ့နေရတယ်တော့အဲဒါလေးတွေသတိထားကြဖို့ပဲဒီကြီးတကာကဆရာခွန်ကြီးကိုရိုသေသေးနဲ့ပိုင်ကြတဲ့အတိုင်းဆရာခွန်ကြီးက အကျိုးလိုဟာတဲ့တကူကောင်းဆန်စိတ်ရိုးတဲ့ကိုလေသူကောင်းစားရေးကိုမလုပ်ပါဘူးယူတာတာပဲကောင်းပါပြီကတကယ်လို့သင်ဟာဆင်းရဲဒုက္ခမှာလွတ်ရောက်လို့တယ်ဆိုရင်လွယ်လွယ်ကပေါ့လေအစဆုံးဆုံးစုပါတဲ့ စားဝယ်ပြီးတော့ဘာမှကိုမလေးပါဘူးကိုစားသုံးတဲ့ကဆက်ရှိပြီးတော့လူရတာသမဏလွယ်ပါတော့ဘာမှဝင်လေးတဲ့အလုပ်ဟုတ်ပါဘူးကြီးကြီးကျယ်ကျယ်မတိုက်တော့ဘူးပုံပါပါလုပ်နေအောင်ဒါဆရာဘုန်းကြီးကတိုက်တော့လာဒီတော့နိလလိုပြီဆိုလို့ရှိရင် တိုက်တွန်းတဲ့ပုဂ္ဂိုလ်ဟာလိမ္မာပါဏကုသိရည်ရှိပါတယ်တကူကောင်းသာသဘောပြုနဲ့ကိုယ်ပဲရစ်တာအနေကိုရဖို့အတွက်မလုပ်ပါဘူးမနှံကြိုးစားတယ်အဲ့ဒီကနေပြီးတော့နောက်တော့ပစ္စည်းလေးမျိုးပစ္စည်းလေးပါခေါ်တာပေါ့ဒီဆွမ်းတင်ကကြောက်ရှိပစ္စည်းလေးပါအဲပရမဝတ္ထုတင်ကဖြူပါတယ်နောက်ပစ္စည်းလေးပါဖြူပါတယ် အကုန်လုံးညင်ကြသမျှဒီယောဂကလည်းလိုက်ပြီးတော့လုပ်တာပဲနောက်ဘာဆက်လုပ်ရအောင်လဲဒီတော့ဆရာဘုန်းကြီးကအဲပြုတ်ဝယ်ကြီးပေါ့လေအဲသူ့ပိုင်ပစ္စည်းပေါ့သူ့ပိုင်ပစ္စည်းတွေကိုသုံးပုံပုံမှာတဲ့တပုံကို စီဝိုင်းလုပ်ငန်းမှာအသုံးချတပုံကိုတော့ဤသားစုလူကျေးစုဟုပြုနောက်တပုံကိုတော့ဘုရားမြတ်စွာသာသနာမှာထောက်ပံ့ကူညီပါတဲ့ဟင်းဘယ်လိုပြတ်တာရဲ့တော့လည်းရှိပါတော့သို့သောသင်္ဃာလောဝါဒသုတ်တံမှာဟောထားတာတော့ကိုယ်ပိုင်ပစ္စည်းလေးပုံပုံနဲ့ တပုံကိုစားနှစ်ပုံကိုရှုသုံးဖို့အရင်ကြီးပြုတပုံကိုတော့ရုပ်ပြည့်သိက္ခာကြီးပေါ်ပေါက်လို့ရှိရင်အလွယ်တကူတုံးချရအောင်လို့တပုံကိုထားတဲ့ပစ္စည်းကိုသုံးပုံပုံလိုက်တဲ့တော့တပုံစားနှစ်ပုံအရင်ကြီးပြုအဲတပုံကို အိမ်မှာပဲအရှင်နေထားဒီလူသားနာမပါဘူးလက်ဆောင်ရအလိုကတော့တို့ဘယ်နည်းကသူမလဲဆိုတော့စားခြင်းတွေကဖက်သူပါတဲ့ဘာမှမလေးတော့ဘူးဘုရားရဲ့ဒီတရားဓမ္မကြီးရဲ့ပစ္စည်းဆိုပါလေရှည်လို့ပြရအောင်လို့ပြောကြပါတယ်ဒီမှာတော့လည်းရဟန်းတော်များက တရားတော်လေးကြီးအစုခံတယ်ဆိုလို့ရှိရင်ကြာပရုံများလို့ပေါ့လေဝိကြီးကိုရှုပ်တဲ့အခါအပွင့်လေးကဝိကြီးကတော့ရော့လို့သွားတာပဲဒါပေမဲ့လို့ပန်းအလှပြည့်ရတော့အောင်ပေါ့လေမရှိဘူးအလှပြည့်ကြမ်းနေခဲ့ဘူးအဲ့လိုပုံလေးဥပမာလေးတွေသိပြီးတော့မြတ်စွာဘုရား ဘဝလွတ်မြောက်ရေးအတွက်ရှင်ယဟန်များဟာဒကာဓမ္မတွေကဒကာဓမ္မတွေဆံကားပါလေဒီစီကခိုင်ရတဲ့ခါမှာကိုရလို့တဲ့ဟာလည်းအလှခံသူကလည်းဒါပေးပါလို့တောင်းလည်းတောင်းပြီးတော့မဟုတ်ပါဘူးသူတို့ရှိမှသွားပြီးတော့ရရတာပါပဲဒီခံသူတို့တတ်တာတရားမပြည့်ရှင်နေဒါပေါ့ခုနက ကြောက်လို့ဟာဝိကြီးထုတ်တဲ့အခါပောက်ပွင့်တွေကရှိရဲစွဲဟာတော့ရောက်တော့တော့ရောက်သွားတယ်။ဒါပေမဲ့လို့အလှပြစ်ချင်နေတယ်။အဲ့ဒီနည်းနဲ့အလူခံပါသလား။အဲ့ဒါတော့မိကြသားပါတယ်ကွာ။ယဟန်တော်ဒီသတိထားစီအသုသတိထားစီအဖြစ်ဒီပါပဲ။သတိထားမျိုးသားဟာ ကောင်းပါပြီရှင်ဆရာတို့ဆရာဘုန်းကြီးညွှန်ကြားခြင်းအရာအစီအစဉ်နဲ့ညွှန်ကြားခြင်းအရာပါလေညွှန်ကြားသမျှတွေကိုလှုပ်ဆောင်ပြီးတော့နောက်ပါများလှုပ်ရှားရှိပါသေးတယ်လို့ဆက်ပြီးတော့ဦးကြတယ်အမြဲမြင်ရှိတတ်တရားရှိတဲ့ပုဂ္ဂိုလ်ဆိုတာဒီလိုပဲလှုပ်တတ်ပါတယ်ဒီကတော့လူလူချင်းချင်းပါပဲ။ ညင်ကြတဲ့အတိုင်းလည်းပဲလှုပ်ဆောင်တတ်တယ်ဟောလေဒီဟာလည်းပဲနူနာယူစရာပါပဲတော်တော်ကဒီလည်းပဲတတိခဘာဝနာတရားတွေလာရောက်အားထုတ်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားရဲ့ဒေသနာကြီးအရဆရာဘုန်းကြီးများကညင်ကြကြပါတယ်ညင်ကြတဲ့အတိုင်းတတိကြကြ လုပ်ပြီးတော့ဒီမှာပါကြီးတို့လို့ရမလဲဆက်လို့ရမလဲဆိုတာကိုခုနတတိသားစိတ်ထားရင်းဝေ့ယူပြီးတော့ကုသိုလ်လောကကုလို့ရခါအာရတင်းတင်းမှုရှိပဲနဲ့လောက်ထပါကြီးလောက်ရမလဲလောက်ထပါကြီးလောက်ရမလဲဆိုတာအတ္တတရားလေးရှိလို့ရှိရင်သောထဆရာများလည်းသိချင်လောက်ပါပါပဲဒါတော့ နောက်ထပ်တိုးပြီးတော့အခြားဘာတွေလောက်ရှာရှိပါသေးတယ်လို့နဲ့လောက်ပြရတယ်ဘာလောက်ရပါမလဲဆိုတာတစ်ခါမေးပြန်လေဒီတော့မထေရှိသူကကောင်းပြီတကားဘုဒ္ဓတရဏဂစ္ဆာယဓမ္မတရဏဂစ္ဆာယသံဃာတရဏဂစ္ဆာယဘုရားတရားတန်ခါရဏသုံးပါးကိုကိုယ်ဝယ်လို့ရှိကပ်ပါတဲ့ဥပဒကအရှိခံယူပါပါတဲ့ ရားတရားသင်္ကေတနာသုံးပါးကိုတော့ဘုရားပြောခဲ့ပါတယ်။ဂုဏ်တော်တွေနဲ့ပေါ်ပြဝင်ရရှိပါတဲ့ခြင်းကြောင့်တော့ဒါစိကပါမေတ္တာကုဏာနဲ့အမြဲတမ်းကြီးစွာနဲ့သင်ကြားတာပါပဲ။ဒါပါအတင်းဘာသာရေးရဲ့ရိုက်ရှင်းတော့ဘူးသူကတောင်းဆိုလို့အစိမ့်စိမ့်အစိမ့်စိမ့်ညင်ကြတဲ့သဘောပါပဲ။ နောက်ဘာလုပ်ရအောင်မလဲ၅ပါးတိသာဆောက်တယ်နောက်ကဘာလုပ်ရအောင်မလဲ၁၀ပါးတိသာဆောက်တယ်ဆိုတာအရှင်းတဲ့အရှင်းတဲ့ဒီဒကာတတိသာဒီလည်းဒီဟိသာလေးရပါလိတောက်ဆိုတဲ့အတိုင်းဆရာဘုန်းကြီးကလည်းတသိတသိသူလည်းဟိုမလေးရအောင်လို့ပါလေလိမ္မာပါလက်စွာနဲ့ကျင့်ကြတော့တဲ့အချက်ကလေးဟာ ခြေရဝါဒသာသနာဘာတော့နည်းနည်းပြအဲ့လိုကောက်ပါလေဆရာညွှန်ကြားတဲ့အတိုင်းသူဆောင်ရတဲ့ကိစ္စတွေကတော့လူရင်းအနှစ်သာရချုပ်လိုက်လို့ရှိရဲ့ဒါနမှုနဲ့ဒီလားဟုတ်ပါပဲဒါနဆိုတာကကိုယ်ပိုင်ပစ္စည်းကိုအကန့်အသတ်နဲ့ပိုင်စားပြီးတော့ လူလည်းတဲ့ပုဂ္ဂိုလ်များကိုလူတော်ဖြစ်သွားပြီးတဲ့အားဖြင့်ချမ်းသာအောင်ကူညီတဲ့သာသနာအကူအညီကုသိုလ်တနည်းလူခုကုသိုလ်လို့ဆိုပါပါပဲငါးပါးသီလကတော့လူပိသအောင်မှားတယ်ပေါ့လေဒီမှာပြောမှားတယ်ရှောင်သိပြီးတော့ပယ်ရှားတဲ့ကုသိုလ်ပေါ့လေဒါပေါ့ စေဘတိလာကတော့ချိုးချတဲ့နေရာတွေချိုးချမြအောင်ဆိုပြီးတော့အမွှန်းဒီဒီလာတွေပေါ့လေရှိပါတယ်။ကာမလူသဇရနေရာမှာကိုယ်ပိုင်နဲ့နေထုံးရှောင်းတာဒီလိုရစွာရှောင်းတာပြီးတော့အဲကာစုကြည့်ဖို့အပျော်ပါအလှပြင်တာ န်းခန်းနာနာအိယာနေရာတွေကိုရှောင်တာပြီးတော့ကြီးကြီးတိုင်ခံရဲပါလေအဲ့ဒါကိုရှောင်တာဆိုတော့ဆယ်ပါးဒီလောက်ဒါဆယ်ပါးဒီလောက်ဆယ်ပါးဒီလောက်ပါလေဒီမှာလေးအစဉ်စဉ်အစဉ်စဉ်တိုးရှိပြီးတော့ပါလေဟိုလိုတောက်ရှိတဲ့ပုဂ္ဂိုလ်လည်းဝင်မလေးရအောင်ဆိုပြီးတော့ဆရာဘုန်းကြီးကလေမာစောနဲ့တွဲခေါ်တော့တာဘယ်ကောင်းပါလဲဆိုတော့အဲဒီ ပြီးတော့ဒီလိုတွဲခေါ်သွားတဲ့အခါမှာဒါကိုကိုယ်ဝေရမယ်ဒါကိုဆောက်တည်ရမယ်ဆိုတဲ့အာနာသာလည်းမပါဘူးမေတ္တာပါတယ်မကိုယ်ဝေလို့ရှိရင်ဘုရားကဒဏ်ခတ်ပြီးတော့အပယ်ဆွဲချမယ်ဆိုတော့လည်းမပါဘူးတရားဒီကိုယ်ဝေလို့ရှိရင်ဒီကျိုးရရနိုင်တယ်ဆိုတာပေါ့လေနည်းနည်းစစ်စစ်များများစစ်စစ်ဖော်ပြဖို့ရရှိပါတယ်အခုဝတ္ထုကြောင့်ဆိုတော့တူတူတုတ်တုတ်လေးပြထားပါတယ်တော့ ဒီတော့ဘာသာတဘာပုဂ္ဂိုလ်တွေကိုယ့်ပဲကိုယ့်ဘာသာပါလာအောင်ဆိုပြီးတော့မကြည်နပ်ဖဲနဲ့သဘောမတူပဲနဲ့ချိတ်ချောက်ပြီးတော့ဗောလေမဆွဲဆောင်ကောင်းမှုဆိုတာဗောလေပစ္စည်းလလဘာနဲ့ဒီဘက်ပါအောင်မဆွဲဆောင်ကောင်းမှုဆိုတာပြပါတယ်တော့ရိုးရိုးလေးပဲသူကတောင်းဆိုမှကိုကသူလိုတဲ့အားကိုဖြည့်ဆောင်ပေးမတောင်းဆိုရင်လည်းလို့စိတ်စေတနာ အရင်ကကောက်ပြီးတော့ရိုးသားစွာလဲပေါ့လေလမ်းဖားကနေပြီးတော့လမ်းဖားပေါ်ရုပ်တည်ရတာကြောင့်ကြောက်ကြပြီးတော့ပေါ့လေတင်ပေးတာပဲရှိပါတယ်ကွာအတင်းတော့ဘာသာရေးဆွဲတင်လို့တော့မရပါဘူးတို့တော့ဒီဆရာဖုန်းကြီးနဲ့သေသားမျိုးသားလေးချင်းရဲ့လူသားတွေလေးလို့လူသားတွေဖြည့်ဖမ်းတာ သမ္မာစဉ်းစားကြည့်လို့ရှိရင်တော့အလူလူခိုက်တာဒီလောက်ဆောက်ကြည့်လိုက်တာဒီလောက်ပဲမြင်ပါပါပဲဒါပေမဲ့လို့ဒီထဲမှာအနှစ်သာရတွေပါနေပါတယ်ပါပုံကတော့ဘဝဆက်စကပါလာတဲ့အာယုမျိုးစုံကိုခုံပင်တတ်မဲ့တဲ့ຢာကတရားကလည်းရှိတယ်မတရားကလည်းရှိတယ်အဆုံးရောက်တာလည်းရှိတယ်ပြီးတော့ စိတ်ပိုက်စိတ်ကိုစိတ်ဆိုးမုန်းဆိုးတဲ့ဒေါသဖြစ်စည်းတဲ့ဒေါသမတိနာမလည်းမိုက်နေတဲ့မောဟမာနအစဒီဟောလေဒီဟာတွေကပွားစစ်စစ်ကမျိုးအနေနဲ့ပါလာတာနောက်အာယုမျိုးစုံနဲ့ကြုံတဲ့အခါမှာစိတ်ထဲမှာပေါ်လာပြီးတော့သူတို့အလိုလိုက်မိလို့ရှိရင်တော့ ပြုမှပြောမှစိတ်ထားမှရဆိုပြီးတော့သတ္တဝါရဲ့ဒုက္ခတွေအမှန်ရောက်တာဒီတော့ဒုက္ခပြည့်တတ်တဲ့ရှင်းကြီးအကြောင်းပေါ်ဒီကိလေသာတွေကိုအနှုတ်အလက္ခဏာကြရအောင်ဆိုပြီးတော့ပြောတဲ့သဘောပါပဲဘာမှမလုပ်လို့ရှိရင်နှုတ်လက္ခဏာမပြတဲ့ပြင်အပေါက်လက္ခဏာတွေအမြောက်လက္ခဏာတွေတော့ပါနေတော့တယ်တော့ ဒါနကအနှုတ်လက္ခဏာပြပုံကတော့အလူအတွက်ကုန်ကြမဲ့ကြီးငွေတွေကိုမှတွေ့တာဖို့လို့တာကိုယ်ပိုင်ဒီစီကိုတူတဲ့တော်ဘုံတမိသားစုတွေမခံစားဘူးဆိုတာပြဖို့ပြီးတော့ခံစားမယ်ဆိုတာပါတကူကောင်းတယ်ဒီကောင်းတယ်စိတ်ထားရပေါ့တဖြည်းဖြည်းရှော့ရှော့ပေးတာထုတ်လက္ခဏာကြရတာပါဟုတ်အဆုံးရောက်တဲ့ ຢာကလောဘတွေပေါ်လေးပါတဖြည်းဖြည်းနှုတ်လို့ပေးတာလူကပုဂ္ဂိုလ်တွေပေါ်ကအကျိုးရှိမှလိုရတဲ့မေတ္တာထားတော့မုန်းမှုဒေါသကိုမေတ္တာနဲ့လျှော့ပေးတာဒီခန္ဓာခုလကအနိနာခန္ဓာဒီစိတ်ဓာတ်တွေဖြစ်လာတာဒါလည်းပဲဒေါသကိုလျှော့ပေးတာပဲလူလက္ခဏာပြတာပဲ ကိုချင်းစာတရားထားတာဒါလည်းပဲရစ်စစ်တဲ့ဒေါသကိုအလုံးလက္ခဏာပြရတာပဲအဆုံးရောက်တဲ့ဒေါသကျင်းတော့သူ့အလိုလိုက်ပြီးတော့မှားဖို့အခွင့်မရှိတော့ဘူးဒီလလမ်းကြောင်းပွင့်သွားဖို့ရာအတွက်အခွင့်လမ်းနေတယ်ဖြစ်လာတာဘယ်လောက်လေးနဲ့တည်းလဲဆိုတာစဉ်းစားဖို့ပါပဲ။ ဒါတော့မေတ္တာကရုဏာထားပြီးတော့လူတော့မိမိဒီစီလူကံပုဂ္ဂိုလ်ကြီးသုံးဆက်တာသုံးဆွဲရင်ဆန္ဒတာတွေ့သွားပြီဆိုလို့ရှိရင်ရှင်းလာလို့ကြည်ယူလို့မုဒိတာတရားကိုခေါ်ရတာတစ်ဖက်သားပုဂ္ဂိုလ်ပြည့်စုံမှုကိုမကြည်မနဲ့မနာလို့တဲ့သဘောအိတ်ကလည်းမရှိဘူးဒါရင်လည်းအနုလက္ခဏာပြတော့တော့ကိုယ်လိုပဲ ပြည့်စုံပြီးတော့ချမ်းသာစေခြင်းရတယ်ဆိုတာကိုရည်ရတရားရှိနေတော့ကိုယ်ပြည်စီတို့ဘာနဲ့ဆက်ဆံရပါလဲပဲခြေလက်တယ်မရှိရတရားလည်းပဲအနုလက္ခဏာပြသွားတာပါပဲလူလည်းဆိုလို့ရှိရင်ကျိုးလွန်တဲ့သဘောလေးတွေကပါလာဖြစ်တော့မာမနာကိုလည်းအနုလက္ခဏာပြရတယ်ဒါလည်း အကျိုးကိုယုံကြည်ပြီးတော့လှူတော့ယုံမှတ်တန်တရားကြီးရှင်းတယ်အဲဒါလေးကနှုတ်လက္ခဏာပြတော့တတ္တတရားကြီးဝင်လာတာကိုဒီဝါပြီးရင်ပြီးရောဆိုပြီးတော့ဘောလူပြည့်စည်ဝါဒဆိုင်ထားတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုမျိုးလည်းပဲနောက်ဘဝမရှိဘူးလို့ယူဆထားတော့စံစားစီလည်းပဲဖြစ်နိုင်အကုသိုလ်မျိုးလည်းနောက်ဘဝမရှိဘူးလို့ပြောထားတော့ခံရမှာလည်း မရှိဘူးဆိုတာတွေ့ထားတာကိုဒီတော့ရဲရဲကြီးလေးရံရံကာကာလုပ်တဲ့ရဲရဲကြီးလေးကုသိုလ်တွေဆောင်ရတယ်ဒါဒီလိုလည်းမဟုတ်ဘူးလူတဏ္ဍပြုလုပ်တဲ့အခါမှာကလေးမဟုတ်ဝယ်စားတယ်လို့ကလေးဆန်ဆန်လည်းမဟုတ်ဘူးတချို့ကလူလုပ်လို့ရှိရင်ကိုယ့်ပြည်စီလူကပုဂ္ဂိုလ်နဲ့တက်ရောက်ပြီးရဆိုပြီးတော့ဖြစ်ကြဆန်းအတိညာမပါပဲနဲ့မိုက်မဲ့ဆန်းဆန်းလုပ်တတ်တာလည်းရှိတယ်အဲ့ဒါမျိုးဟုတ်ဘူးအစီအစဉ်ရှပြီးတော့လုပ်တာအခု တတိသားတွေကအစီအစဉ်ချပြီးတော့လောက်တာအတိညာနဲ့ပါတယ်ပြီးတော့ပယ်ခြင်းနဲ့ဆင်းရဲဒုက္ခဒုက္ခပေးတဲ့တရားတွေတထွေးကြီးပဲအနုလက္ခဏာကြီးကြားတော့ဘယ်လောက်ကောင်းလို့လဲပါဟုတ်မကောင်းတာတွေမကောင်းတဲ့နေရာတွေမှာကောင်းတဲ့အရာတွေရောက်လာတာတော့လောဘနေရာမှာအလောဘရောက်လာတယ်ဒေါသနေရာမှာအဒေါသမေတ္တာကရုဏာရောက်လာတယ် ညံမဲ့တဲ့နေရာမှာညံရောက်လာတယ်။မာနမာနဖြစ်တဲ့နေရာမှာကျွလို့တဲ့သဘောလေးရောက်လာတယ်။မနာလိုမှုလိုနေရာမှာမုရိတာခေါ်တဲ့စီယူမှုရောက်လာတယ်။မတရာမှုဟမှာတတ္တာတွေရောက်လာတယ်။တဏှိယုံမှမှုဟမှာတတ္တာတွေရောက်လာတယ်။အယူဆလွဲမှနိုင်တဲ့အချက်မှာအယူဆတွေမှန်လာတယ်။စိတ်ကြည်လည်းရှင်းလာတဲ့ဉာဏ်တွေလည်းပွားလာတယ်။ တချွေးကြီးရဲ့အလူဒါနာပြုလုပ်တတ်လို့ရှိရင်အလုပ်လက္ခဏာတွေပြလာမဟုတ်အဲပယ်တဲ့နေခါရင်ပယ်တဲ့အနေနဲ့အလုပ်လက္ခဏာတွေပြပြီးတော့ပေါင်းတဲ့နဲ့အပေါင်းလက္ခဏာတွေပေါ့လေရောက်လာတာဘယ်လိုရှိလဲဆိုရင်ကောင်းလဲဆိုတဲ့အတွက်ပေါ့အဲဟာလူဒတ်မြတ်ဆိုတဲ့အတိုင်းပေါ့လေဒါနပြုတဲ့အတွက်နောက်ဆုံးပါပေါ့လေဒီအနှစ်သာရတွေပေါ့လေ အစဉ်လေးရှိနေပါလေအဲ့ဒါဒီလည်းနားလည်ရပါတယ်တော့ဘုန်းကြီးစာပေမှာပရိစ္ဆာကနဲ့ပဋိက္ခဆိုတာစကားလုံးလုံးရှိပါတယ်ပရိစ္ဆာကဆိုတာကစွန့်ပြတဲ့အရာတွေကိုစွန့်လိုက်စွန့်လို့ခြင်းပါပဲပရိက္ခဆိုတာကရတဲ့အရာတွေကို ပိုက်ဆိုင်ရေးဆိုတဲ့အဓိပ္ပာယ်ရပါတယ်။ဟောကရိုးရိုးလောဘရောအစွန်းရောအသုဒိတ်ချင်းအစွန်းရောက်တဲ့လောဘဒေါသမောဟတွေဒါစွန့်ရမယ့်ဟာတွေပဲ။တည်စွန့်တဲ့အရာတွေပဲ။ဘာဖြစ်လဲဆိုတော့သူတို့ကဒုက္ခပြေတတ်တာကိုတည်စွန့်တဲ့အရာတွေကိုရုပ်ရုပ်ရှိရှိနဲ့ရဲရဲရဲရဲနဲ့ဆွတ်လွတ်လိုက်တော့ဒီလိုပါလည်းပဲတွေ့တာကိုဆွတ်လွတ်လိုက်တော့ ပရိက္ခဟဆိုတာပေါ့လေလောဘကင်းတဲ့ပန်ရှင်းတဲ့စိတ်တွေဒေါသကင်းတဲ့ပန်ရှင်းတဲ့စိတ်တွေမောဟကင်းတဲ့ပန်ရှင်းတဲ့စိတ်အရှင်တွေပြီးတော့မမနာကင်းတဲ့ပန်ရှင်းတဲ့စိတ်အရှင်တွေသတ္တတရားနဲ့ရှင်တွဲတဲ့စိတ်အရှင်တွေများပြပါပဲလို့အယူဆမှန်ကန်တဲ့စိတ်အရှင်တွေစိတ်ရဲ့ရှင်းလင်းသက်သာဖို့ပါလေ အသိဉာဏ်တွေပါလေအသိဉာဏ်ပါတဲ့စိတ်ရှင်တွေအဲ့ဒါကြီးပိုင်ဆိုင်ရတာအဲတော့အနုလက္ခဏာပြတဲ့အရာကိုဆွလို့ရှင်ပြီးမပြနိုင်ဘူးဆိုလို့ရှိရင်ပြတဲ့အရာတွေဘယ်နည်းတော့မရနိုင်ပါဘူးဟောအခုအများကြီးပဲပိုင်ဆိုင်ရတာတော့ဒါနကုသိုလ်မှုလေးနဲ့ပဲတလောက်အကျိုးများတယ်ရှိပါ့ သတ္တတရားနဲ့ဆုံးလို့ဆုံးလို့တဲ့အရာတွေဆုံးလို့လိုက်တော့နောက်ဘောဂသမ္ပတိခေါ်တဲ့စိတ်စိတ်ချမ်းသာဟောလေအဲ့ဒါကြီးအလိုလိုပြီးပြီဆုံးလာတတ်တယ်ဒါကဆုံးလို့တဲ့အရာကိုဆုံးပြီးတော့အဲဆုံးလို့လိုက်တဲ့အတွက်ပေါ့လေအလုတ်ဖြစ်လာလို့အကြည့်ကြိုးရတော့အလုတ်ကိုဖြစ်တယ်လို့မရဘူး အဲဒီလိုပြီးကိုက်ဆွေးကြရပါတော့ပြီးနည်းတွေအမျိုးမျိုးရှိပါတော့တစ်ဖက်သားပုဂ္ဂိုလ်ပြီးရင်ပုဂ္ဂိုလ်ကသုံးပြပြီးလို့ရှိတာရှိလို့ပြီးတာလည်းရှိတယ်မေတ္တာရှိလို့ပြီးတာလည်းရှိတယ်မေတ္တာဆိုတာကသူကောင်းစားခြင်းတဲ့သဘောပါပဲချို့တဲ့လို့ရှင်းလာတဲ့သဘောနဲ့ပြီးတာလည်းရှိပါတယ်ဒါတော့ ရှိအစဉ်လာကောင်းတရားကိုဆက်လက်ထိန်းသိမ်းလိုတဲ့အနေနဲ့ပြည်တော်လည်းရှိပါတယ်။အမျိုးမျိုးပါပဲဘဝဆင်းရဲကလွတ်မြောက်လိုတဲ့အနေနဲ့လွတ်မြောက်လိုကအထောက်အကူဖြစ်ပါစေဆိုတဲ့အနေနဲ့ပြည်တော်လည်းရှိတယ်။အခုတတိယလေးကဘဝဆင်းရဲလွတ်မြောက်လိုတဲ့သဘောနဲ့ပြည်တယ်ဆိုတော့ဒီချက်ကတိတ်ကောင်းတဲ့သိပ္ပံ။လောကီကောင်းကျိုးချမ်းသာရလိုတဲ့အနေနဲ့ပြည်တော်မဟုတ်။ နာမည်ကြီးရင်လို့ပြီးတာမဟုတ်ဘူးဆိုတာကိုသိရှင်းလို့ရတယ်တော့အဲ့လိုပြီးမှလည်းပဲပြိဿာကစုပ်ကျဲမှုကဆန့်ရှင်းပါတယ်စုပ်ကျဲမှုဆန့်ရှင်းမှာပရိက္ခပိုင်ဆိုင်ရတဲ့အရာတွေလည်းပဲတန်တန်ရှင်းရှင်းပြီးပြီဆိုလို့ရတတ်ပါတယ်လောလောဆယ်တော့ကိုယ်တတ်တဲ့ရှင်းရှင်းစုပ်ကျဲတော့အလူကံပုဂ္ဂိုလ်ကအ ਨੇ ဆုံး မေတ္တာနဲ့တော့တုတ်ပြန်တော့ပါပဲ။ဟောချမ်းသာပါစေချမ်းသာပါစေဆိုတာကမေတ္တာနဲ့တုတ်ပြန်တော့ပါပဲ။ဆင်းရဲဒုက္ခမရောက်စေရုံကရုဏာနဲ့တုတ်ပြန်သွားစေတာပဲ။ဒီကံသူရဲ့ရှိစဉ်အခြေအနေဒီပေါ်မှာလည်းပဲကျေနပ်ဝမ်းသာပြီးတော့မုဒိတာတွေလည်းပွားတော့ပါပဲဒီနည်းနဲ့ပဲအိတ်တာတွေလည်းကျင်းပြီးတော့တစ်ဖက်သားပုဂ္ဂိုလ်မှာလည်းပဲ ပိကစိတ်ရဲ့ဓာတ်တော့ဒီအတ္တတွေကုသိုလ်ရတော့သဘောတရားတွေလည်းပဲအခြေခံရသွားဆိုပါလေဒါနရဲ့အကျိုးတွေကပြောမယ်ဆိုအများကြီးပါပဲဒီမှာဆိုတော့ဒီနေ့တော့တဏှာကြီးပြီးတော့ဒါလောက်ပဲရကြအောင်ဆိုနောက်နေ့ကျမှဒီလအစတွေကိုလည်းဆက်ပြောပါမယ်